ခန်းကြီး6အငယ်1မှ8ထိုအခါမြို့တကားတို့ကို မထူထောင်သေးတော်လဲမြို့ရိုးတည်၍လုံချောင်းကိုတံပါလတောပြီးအာရလူဂေရှင်မှဆ၍ကျွင်းသောရန်သူတို့သည်တည်င်းကြသောအခါတံပါလနှင့်ဂေရှင်တို့က လာပါအွန်တော်ချိုင်းတွင်ခေဖိရင်ရွာမှတွေ့ကြဂုံအံ့ဟု မကောင်းသော အကြံရှိ၍ငါကိုမှားလိုက်ကြ၏ ငါကလည်းငါသည်ကြီးသော အမှုကိုဆောင်ရွက်ရသောကြောင့်မဆင်းမလာနိုင်။ထိုအမှုကိုမဆောင်ရွက်ဘဲသင်တို့ရှိရာသို့ဆင်းသွား၍အဘယ်ကြောင့်အမှု ပြတ်ရမည်နည်းဟုတမန်တို့ကိုစေလွှတ်၍ပြန်ပြော၏။ထိုသို့လေးကြိမ်တိုင်အောင်မှာလိုက်၍ငါသည်လည်းယခင်ကဲ့သို့ ပြန်ပြော၏။နောက်ပဥ္စမအကြိမ်၌သမ္ဘာလသည်ယခင်ကဲ့သို့မိမိကျွန်ကိုစေလွှတ်၍ ကျွန်တွင်တစိမ့်မခတ်သောစာပါ၏စာချက်ဟုမူကားတင်နှင့်ယူဒလူတို့သည် ပုံကံမိအကြံရှိသည်ဟု လူအမျိုးမျိုးပြောဆိုကြ၏ဂေရှင်လည်းတက်တေခံ၏ထိုစကားနှင့်ညီတင်တို့သည်ယူဒရှင်ဘီဖြစ်လိုသောငါမြို့ရိုးကိုတည်၏ယူဒပြည်၌ရှင်ဘီရှိသည်ဟုတင့်ကိုရည်ဆောင်၍ယေရုရှလင်မြို့၌ဟောပြောရသောပရောဖက်တို့ကို သင်ခန့်ထားပြီ။ထိုစကားအတိုင်းရှင်ဘုရင်အားကြားလျှောက်ရမည်။သို့ဖြစ်၍လာပါ။တိုင်ပင်ကြကုန်အံ့ဟု စာ၌ပါသတည်း။ငါကလည်း၊သင်ပြောသောစကားတခွန်းမျှမမှန်။ကိုယ်စိတ်ထဲမှာအချည်းနှီးထင်တတ်သည်တည်းဟု စေလွှတ်၍ပြန်ပြော၏။အကြောင်းမူကား၊သူတို့က၊ထိုအလုပ်ကို လက်စမသတ်နိုင်အောင် သူတို့သည်အားလျော့ကြလိမ့်မည်ဟုဆိုလျက်ငါတို့ကိုချင်းချောက်ကြ၏တို့ရတွင်ထိုစကားကြောင့်ငါသာ၍အားရှိ၏ထိုအခါမဟေတဗေလသားဖြစ်သောဒေလာယဤသားရှေမာယသည် ပုံးရှောင်လျက်နေသောအိမ်သို့ငါတော်လျင်သူကဘုရားသခင်အိမ်တော်အတွင်ခန်းထဲမှာငါတို့သည်စုဝေး၍ဗိမာန်တော်တကားတို့ကို ပိတ်ထားကြကုန်အာ ကိုရောကိုတတ်အံ့သောငါလာကြလိမ့်မည်ယနေ့ည၌ပင်လာကြလိမ့်မည်ဟုဆို၏ငါကလည်းငါကဲ့သို့သောသူသည်ပြေးရမည်လောငါနှင့်တူသောသူသည်အသက်ချမ်းသာခြင်းငှာဗိမာန်တော်တဲသို့ဝင်ရမည်လောငါမဝင်ဟုပြန်ပြော၏ထိုသူကိုဖျားသခင်ဆေလွတ်တော်မမူတောဘီနှင့်တံပန်လက်ငှားသောကြောင့်ထိုတို့ငါတစ်ဖက်၌ဟောပြောသည်ကိုငါရိပ်မိ၏ သူတို့သည်ငါကိုကဲ့ရဲ့စရာအကြောင်းရှိလျက်ငါကြောက်၍ထိုတို့ပြုသည်ဖြင့်ပြစ်မှားစေခြင်းငှာထိုသူကိုငှားကြ၏အိုကျွန်ုပ်ဖျားသခင် ထိုတို့ပြုတတ်သောတောပိနှင့်တံပါလက်ကို၎င်းနောဒီမီရှိသောပရောဖက်မှမှဆ၍အကျွန်ုပ်ကိုချင်းချောက်သောပရောဖက်တို့၎င်းမှတ်တော်မူပါအငယ်၅မှ၁၉ အရက်90နှစ်ရက်ကြာမှအေလူလလ25ရက်နေ့တွင်မြို့ရိုးကိုလက်ဆက်တတ်ကြ၏ထိုတရင်ကို ရန်သူတို့သည်ကြား၍ပတ်လေဝန်းကျင်၌နေသောတပန်းမျိုးသားအပေါင်းတို့သည်မြို့ရိုးကိုမြင်သောအခါရှက်ချောက်ခြင်းသို့ရောက်ကြ၏အကြောင်းမူကားထိုအမှုသည်ငါတို့ဖျားသခင်အခွင့်နှင့်ပြီးကြောင်းကိုရိပ်မိကြ၏ထိုကာလတွင်ယူဒ မူးမတ်တို့သည်များစွာသောမေတ္တာစာကိုတောဘိထံသို့ပေးလိုက်၍၊တောဘိပြန်ပေးသောစာအများကိုလည်းရကြ၏။တောဘိသည်အာရာသားရှေကနိ၏သမက်ဖြစ်သောကြောင့်၊သူ၏သားယောဟနန်သည်ဗေရခိသားမေရှုလံသမီးနှင့်စုံဘက်သောကြောင့်၎င်း၊ယုဒလူအများတို့သည်တောဘိထံ၌ တစ္ဆာကိုခံကြပြီသူတို့သည်တောပြီးပြုသော အမှုကောင်းတို့ကိုငါအားပြန်ပြောကြ၏ငါစကားကိုလည်းသူအားပြန်ပြောကြ၏သူသည်လည်းငါကြောက်စေခြင်းဟံစာပေးလိုက်လေ၏